ဓမ္မယုံကို200 100လှူဒန်းတဲ့အပြင်သူရဲ့မိဘများနဲ့မိသားစုကမိဘများဖြစ်တဲ့ဥစ္စာလှဒေါ်စုမြင့်တို့ကသားဖြစ်သူမောင်ရဲကျော်သူလားမောင်ရဲကျော်သူရဲ့မွေးနေ့အထိမ်းမှဖြစ်ဖြစ်ချမ်းမြေ့တာတွင်မှာသင်ရင်ရင်ကြောင့်အကျင့်ကောင်းအကျင့်မှနေကျင့်ကြံကြိုးစားပွားများအထောက်နေကြတဲ့ ယဟန်ရှင်လူယောဂီတော်စင်တို့အားမွန်မြတ်သောထောပသွမ်းတို့ဖြင့်ဆက်ကလူရန်ကျွမွေပြုစုတယ်တဲ့မွန်မြတ်တဲ့သွမ်းပဏိဒဒါနပဏိဒဘောဇင်မဲ့မွန်မြတ်သောထောပသွမ်းတို့ဖြင့်ဆက်ကလူရန်ကျွမွေပြုစုတဲ့မွန်မြတ်တာလူတော့မွန်မြတ်တာရမောင်ရဲကျော်သူရဲ့မွေးနေ့အထိမ်းမှဒီမွေးနေ့အထိမ်းမှမှာပဲ အဲဒီကနေ့တော့ဘုန်းကြီးပြောရ1340ခုနှစ်ဘွာကောင်လပြည့်ကျော်9ရက်1988ခုနှစ်ဩဂုတ်လ29ရက်နေ့ဖြစ်တဲ့မောင်ရဲကျော်သူရဲ့ဒီမွေးနေ့မှာတော့သူဇန်လှဒေါ်စိုးမြင့်တို့ကဒီမွေးနေ့အထိမ်းမှမှပြုတဲ့ကုသိုလ်တွေအများပုဂ္ဂိုလ်တွေလည်းပဲသိရကြရပြီးကုသိုလ်ပွားရအောင်ကာယကံရှင်တွေလည်းပဲကုသိုလ်တရားတရားပွားတယ်ပွားပြီးတော့ မိမိတို့လူလားတောင်းတာအတဲ့ဆင်းရဲငြိမ်းချင်းဆိုတဲ့အကျိုးရစေနိုင်အောင်ဒီကုသိုလ်နဲ့ပတ်သက်တဲ့အကြောင်းတရားပဲပြောကြပြောပြရဒီနေ့မှအလုံးတိုက်တိုက်ဆိုင်ဆိုင်စုပြီးတော့ကုသိုလ်ပြုကြဥစ္စံလှကချမ်းမြေ့တာဝေယဝိဇအဖွဲ့မှာရာသက်ပံအဖွဲ့ဝင်အဖြစ်ရာသက်ပံလူတော်ငွေဝတ္ထုငွေတရားသူရန်နဲ့တဲ့ ခမိတာဝေယဝိဇာအခွဲကအဖွဲ့ဝင်တွေကိုသူတို့သုံးမျိုးခွဲခြားထားကြတယ်။ပါမန်အဖွဲ့ဝင်အဖွဲ့ဝင်ရတ္တပံအဖွဲ့ဝင်လို့သုံးမျိုးခွဲထားတယ်။ပါမန်အဖွဲ့ဝင်များကတော့လာစဉ်အလှူတော်ငွေတစ်ကြက်မှ၄နှစ်ကြက်၃ကြက်၄ကြက်အထိမိမိတို့သက်ဆန်းတဲ့လောက်လူတိုင်းချင်းအပြင်ချမ်းမြေ့တာဝေယဝိဇ္ဇအဖွဲ့ဝင် အဖြစ်ခံယူပြီးတော့ဝေယဝိဇ္ဇအခွဲကပြုသမျှကုသိုလ်တွေမိမိတို့မျှပြီးတော့ကုသိုလ်ရယူကြရတယ်အဖွဲ့ဝင်ကတော့ဒလလင်အတူတော်ငွေ9ချက်မှ100 200 300 400အထိ400 500တတ်နိုင်လောက်ပေါ့လေထဲဝင်လူတန်းချင်းအပြင်အဖွဲ့ဝင်အဖြစ်ခမေတာဝေယဝိဇ္ဇအဖွဲ့ဝင်အဖြစ်ခံယူပြီးတော့ဒီအဖွဲ့ကသာသနာပြုတဲ့ကုသိုလ်မှန်သမျှမိမိတို့ဝေစုရကြတယ် ကုသိုလ်မှန်သမျှမိမိတို့ဝေစုရကြဒါတော့သူတို့အဖွဲ့ဝင်နဲ့ငါးချက်ကစားပြီးအထက်ခွန်ကြီးတရားသလောက်ဆိုရင်တော့တရားအထိတလားတလားတလားကိုဒူတော်ငွေတရားအထိပါဝင်တဲ့ပုဂ္ဂိုလ်များတွေ့ရပါတယ်မြင်းမြစားတာတော့မရှိဘူးတထောင်အလှရှင်တယောက်တော့ရှိတယ်သို့တော့သူကတော့ဝေယဝဇ္ဇအဖွဲ့အဝင်ရင်မဟုတ်ပါဘူး သူတတ်နိုင်မလားတတ်နိုင်တဲ့အချိန်ပိုင်းခြားထိတနတလားတလားမှာတထောင်တထောင်လှူသွားပါမယ်လို့ရှောက်တယ်ရှောက်တဲ့အတိုင်းလည်းပဲလူတန်းပါဝင်တဲ့ဒါလည်းပဲရှိပါတယ်အဲတာမန်အဖွဲ့ဝင်နေနဲ့ကတော့များသောအားဖြင့်တော့30ပုဂ္ဂိုလ်တွေများကြတယ်နဲ့တူတယ်30ပုဂ္ဂိုလ်အောက်တော့5ချက်ပုဂ္ဂိုလ်များပုံရပါတယ်အဲဒါကအဖွဲ့ဝင်နောက်ရသက်ပံအဖွဲ့ဝင်ဆိုတာကတော့လစဉ်အလှူတော်ငွေလည်းပဲ5ချက်လူတန်းနဲ့ ပြီးတော့ရာသက်ပါအလှူတော်ငွေရာသက်ပါအဖွဲ့ဝင်အဖြစ်အလှူတော်ငွေအနေနဲ့လည်းပဲတရားတခါတည်းလှူဒန်းတယ်အဲ့ဒီပုဂ္ဂိုလ်ကတော့ယမေတာဝေယဝစ္စအဖွဲ့ရာသက်ပါအဖွဲ့ဝင်ပဲလို့ယမေတာဝေယဝစ္စအဖွဲ့ကသတ်မှတ်ထားကြတယ်ဒီအဖွဲ့ဝင်ရတာတော့အမတန်ကျေးဇူးများပါတယ်ဘာကြောင့်လဲဆိုတော့အဖွဲ့မှာဆောင်ရွက်နေတဲ့အဖွဲ့ဝင်တွေအမှုဆောင်တွေအရန်အမှုဆောင်တွေကလုံးဝ ကိုကြိုးလည်းမကြည့်ဘူးထင်ပေါ်ဖို့လည်းမကြည့်ဘူးတကယ်တရားတရားနဲ့သူတို့တတ်နိုင်သမျှစေတနာထပြီးကြိုးကြိုးပမ်းပမ်းဆောင်ရွက်နေကြတာအလှတစ်ခုအတွက်ဘုရုချင်းကိုလှူဒန်းစရာရှိတယ်ဆိုလို့ရှိရင်တခြားတခြားပုဂ္ဂိုလ်တွေကနောက်ကပဲအမှုဆောင်တွေကရှေ့ကတန်းထွက်တာပဲဟောဒီဆွညောင်းခောက်တုံးကဆိုလို့ရှိရင်စဆောက်ဆောက်ချင်းဘာမှသူတို့မှအလှငွေရံပုံငွေမရှိပါဘူး ဟောက်မယ်လို့ဆုံးဖြတ်ပြီးတာတဲ့နဲ့တိုင်နဲ့တဲ့ဟိုလူက2000ဒီလူက2000ဒီလူက3000 6000နဲ့အမှုဆောင်တွေကကိုတန်းထွက်လိုက်လိုက်ထွက်လာလိုက်တာနဲ့အဲ့ဒါအလူငွေတစ်သိန်းနီးပါးလောက်ဟာတခါတည်းဖြည့်သွားတာပဲအဲ့ဒါလို့ဒီဝေယဥစ္စာအဖွဲ့ဝင်တွေကစေတနာတရားတရားနဲ့ဆောင်ရွက်တာဖြစ်တော့ဒီအဖွဲ့မှာအလူတော်ငွေထည့်ဝင်ပြီးတော့ပါဝင်လှူဒန်းရတာဖြစ်ရင်တကယ်ကိုသာသနာအကျိုးများပါတယ်လို့ဒါကြောင့်ဒီကနေ့ ဥဇံငါကလည်းပဲရတပံဖွဲ့ဝင်ဖြစ်လူတော်ငွေတရားကြဥဇံငါရဲ့ဇနီးတဲ့ဒေါ်စိုးမြင့်ကလည်းပဲရတပံအဖွဲ့ဝင်ဖြစ်လူတော်ငွေတရားကြဥဇံလာဒေါ်စိုးမြင့်တို့ရဲ့အမကြီးဒေါ်အုံးမေကလည်းပဲရတပံအဖွဲ့ဝင်ဖြစ်လူတော်ငွေတရားကြညီမအငယ်ဆုံးဒေါခင်တူတူကလည်းပဲရတပံအဖွဲ့ဝင်ဖြစ်လူတော်ငွေတရားကြသူတို့နဲ့အတူပဲရေဆက်ဆုံးလို့မှုကုံတော်ရေးတက်က အရာရှိဖြစ်တဲ့ဒေါ်ကျင်ကြီးကလည်းပဲရတ္တပံအဖွဲ့ဝင်ဖြစ်လူတော်ငွေတရားကြဒီကနေ့ချမ်းမြေတာဝေယဝိဇ္ဇအဖွဲ့မှာလှူဒန်းပြီးတော့ချမ်းမြေတာဝေယဝိဇ္ဇအဖွဲ့ရဲ့ရတ္တပံအဖွဲ့ဝင်ဖြစ်ခံယူလိုက်ကြတယ်ဒါကြောင့်မလို့ဒီအဖွဲ့ကပြုတဲ့ကုသိုလ်မှန်သမျှကြီးကပြုခဲ့တာတွေရောအခုပြုခဲ့ရောနောက်ပြုလုပ်မှာရောပြုလုပ်မဲ့ကုသိုလ်တွေရောဒီပုံကိုယ်တွေဟာ ညီသူညီမျှကုသိုလ်အဖို့ကိုရကြမယ်မိမိတို့ကိုယ်ဒီလက်ရောက်မဆောင်ရွက်နိုင်တော်လည်းပဲမိမိတို့ဟာဒီကုသိုလ်တွေကိုပြုလုပ်ဆောင်ရွက်နေတဲ့အဖွဲ့မှာထက်သန်တဲ့စေတနာခိုင်မာတဲ့တရားတရားနဲ့အဖွဲ့ဝင်အဖြစ်ခံယူလိုက်ကြပြီဖြစ်တဲ့အတွက်ဦးစီးဦးဆောင်ပြုလုပ်တဲ့ပုံကိုယ်တွေကဆောင်ရွက်သမျှကုသိုလ်တွေဟာဒီပုံကိုယ်တွေအလုံးရကြသည်တဲ့ အဲဒါလိုရတဲ့ပါမဟုတ်တော့လည်းပဲမိမိတို့တတ်နိုင်သမျှတာမန်အဖွဲ့ဝင်ဖြစ်အဖွဲ့ဝင်ဖြစ်ဒီမှာလာပြီးတရားပွားများတရားဘာဝနာပွားများအထုတ်တဲ့ယောဂီတွေကလည်းအများစုကအဲ့ဒါလိုပဲအဖွဲ့ဝင်အဖြစ်ခံယူပြီးတော့ကုသိုလ်ပြုသာသနာပြုပြုသွားကြတာကြီးပါပဲဒါကြောင့်မလို့လဲဒီနေ့တဲ့ဒီနေ့အဖွဲ့ဝင်အားတိုးရင်တိုးသလောက်တိုးသလောက်ပဲအလူတော်ငွေရံပုံငွေအားကောင်းတော့ဆောင်ရတဲ့ပုံစံတွေလည်းအားရှိပါတယ် ောင်းရတဲ့ပုဂ္ဂိုလ်တွေအားရှိတဲ့အတွက်ပဲချမ်းမြေ့တာမှာဝိပဿနာတရားကျင့်ကြံပွားများအားထုတ်တဲ့ယောဂီတွေကိုအစာအသောက်ကစပြီးတော့မချုံငဲရအောင်အဲ့ဒါလိုလဲဝေယဝိဇ္ဇဆောင်းကန်းဝေယဝိဇ္ဇချက်ပြိုရေးအဖွဲ့ကလည်းပဲစီစဉ်ရစီစဉ်ထားပါတယ်။ဒါကြောင့်မို့ဒီမှာဆိုရင်ဘုန်းကြီးသိရသလောက်ဝိထုကြီးငွေနဲ့သမင်းစားပြီးအားထုတ်ရတဲ့ဌာနများမှာဆိုလို့ရှိရင်ဒီဌာနဟာ စာရေးတောက်တာနဲ့ပတ်သက်လို့တော့အစဉ်တန်းမြင့်နေဆိုတဲ့ဌာနတဲ့တော့အောက်တန်းမကြဘူးအောက်မကြဘူးလို့ဘုန်းကြီးယူဆပါတယ်ဘုန်းကြီးကိုယ်တိုင်ကလည်းပဲဒီကိစ္စကြတော့ယူဆိုင်ပါတယ်ဘုန်းကြီးကိုယ်တိုင်ပဲကပ္ပိယစီမှာဝတ္ထုငွေအဆောင်အပူဖယ်ထားခိုင်းပါတယ်နေခင်းအခါမှာဆွမ်းဆွမ်းဟင်းနည်းနည်းညံ့တယ်ထင်သို့မဟုတ်အကျွေးမွေးကျဲတယ်ထင်လို့ရှိရင် ဒါဆွန်ဟင်းအပူဖြစ်ချက်ပါဆိုပြီးတော့ကပိယထာမှာဖဲထားတဲ့ဝတ္ထုချင်းတွေလည်းအမြဲတစေရှိပါတယ်နောက်တစ်ခါအာယုံအတွက်လည်းပဲသံယုတ်တသက်ကြီးမဖြစ်ဖဲနဲ့အမာခံအစားအစာလေးများသောအားဖြင့်ရများစွာမှပါနိုင်အောင်စီမံမှုဆိုတာလည်းပဲဒါလည်းသိချာစီမံပြီးတော့ဖယ်ပြီးထားတာတွေဒါရှိပါတယ်အဲဒါလိုထားနိုင်တာကလည်းပဲသံယိတာဝေယဝိစာအဖွဲ့ဝင်ပုဂ္ဂိုလ်ရဲ့ကြိုးစားမှု ဘုန်းကြီးနဲ့ပတ်သက်ရပတ်သက်ကြောင်းဖြစ်တဲ့တပိတကာဓမ္မတွေရဲ့တရားတရားအလျော်စွာထက်ထက်တန်တန်နဲ့လူတန်းကြမှုဒါကြောင့်ဒီလိုထားနိုင်တယ်။ဒါကြောင့်ဘုန်းကြီးစိတ်ထင်တော့အဆင်ပြေသလောက်ပြေတယ်လို့ထင်ပါတယ်။အသင်ပင်အဖွဲ့အစည်းနဲ့ဆောင်ရွက်တယ်ဆိုတာတယောက်အားနဲ့ချီတော်မရတရားအားနဲ့ချီတော်ရဆိုတဲ့အတိုင်းပဲ။ တယောက်တည်းနဲ့မနိုင်နိုင်တဲ့ဝင်ကိုအများဝိုင်းပြီးစူပေါင်းဆောင်ရွက်လိုက်တဲ့အခါကျတော့နိုင်ပြီးတော့ချက်ချင်းထမြောက်အောင်မြင်သွားတယ်။ဒါကြောင့်မို့အသိအပင်နဲ့ဆောင်ရွက်မှုဟာအမှန်တန်ကောင်းတယ်တဲ့။သို့တော်လည်းပဲအဲ့ဒီအသိအပင်အဖွဲ့အစည်းမှာဥစည်းဥဆောင်ပြုတဲ့ပုံကိုယ်တွေဟာယူသားဖြောက်မှတ်တဲ့စိတ်တကယ်ယုံကြည်တဲ့သရာတရားထက်သန်တဲ့စေတနာအင်အားရှိဖို့ရာကတော့ဒါအမှန်အရေးကြီးတယ်အထူးသဖြင့်တော့ယူသားဖြောက်မှတ်မှုဟာအရေးကြီးတယ် ဦးစီးဦးဆောင်ပုဂ္ဂိုလ်လောက်လောက်တဲ့ပုဂ္ဂိုလ်တွေဟာယူသားဖြောင်းမှမှုမရှိဘူးဆိုလို့ရှိရင်ဒီအဖွဲ့မှာဘလောက်ပဲရမငွေတွေအတောက်တင်းနေမိလို့အရာရောက်တဲ့ကုသိုလ်တွေကိုမပြုနိုင်ပါဘူးဒါတော့တချို့တချို့ဌာနတချို့တချို့နေရာတွေမှာတော့အဲ့ဒါလိုဥစည်းဥဆောင်ပြုလုပ်တဲ့ပုဂ္ဂိုလ်တွေရဲ့မိမိတို့အခွင့်အရေးရှည်တန်းတင်မှုနာမည်ရလို့မှုရှည်တန်းနာမည်ရလို့မှုကိုရှည်တန်းတင်မှုအဖွဲ့အစည်းမိပြီးတော့မိမိတို့ရဲ့အကျိုးကို အသုံးချလို့မှုကိုရှည်တန်းတင်မှုဆိုတဲ့ဒါတွေရှိလာတဲ့အခါကျတော့မယိုးမဖြောင်းတဲ့အတွက်ဆောင်ရရတဲ့ပုံကိုယ်တွေချမ်းလည်းမချမ်းသာပါဘူးခီးရောက်တဲ့တော့လည်းမရောက်ပါဘူးချမ်းမြေတဝေယဝိဇ္ဇအဖွဲကတော့အဲ့လိုဟာတွေအမှန်တန်ကင်းကင်းရှင်းရှင်းရှိအဲ့လိုရှိတဲ့အခါမှာတော့အသင်ပဲအဖွဲအစည်းနဲ့ဆောင်ရတာအမှန်တန်ကျေးဇူးများတယ်လို့အဲ့ဒီအသင်ပဲအဖွဲအစည်းမှာအခုဥစ္စာလာဒေါ်စုမြင့်အစရှိတဲ့ပုံကိုယ်တွေလို့ မိမိတို့တတ်ဆန်းသမျှပါအဖွဲ့ဝင်အဖြစ်ပါဝင်ပြီးတော့ရွက်ဆောင်ကြတာဖြစ်ရင်အမတမအကျိုးများတယ်တဲ့ဒါကြောင့်တခြားတခြားပုဂ္ဂိုလ်တွေလည်းပဲဥစ္စာငါတော်ဆုံးမြင်အစရှိတဲ့မောင်နှမမိသားစုများလို့ရတတ်ပါမဟုတ်တော့လည်းပဲတာမန်အဖွဲ့ဝင်အဖွဲ့ဝင်အဖြစ်ခမိတာဝေယဝိဇ္ဇာအဖွဲ့မှာဝင်ရတယ်ဆိုလို့ရှိရင်တော့ဒီအဖွဲ့ကဆောင်ရွက်တဲ့မြတ်ဟာ မိမိတို့ကုသိုလ်ကြီးပဲဒီအစဉ်လာဟာမြတ်စွာဘုရားလက်ထက်ကလေးကရှိခဲ့မြတ်စွာဘုရားလက်ထက်တုန်းကဓမ္မိက ဥပါဒကအသင်ဆိုတာအသင်ဖွဲ့တစ်ခုရှိတယ်ဓမ္မိကဥပါဒကအသင်နဲ့အတိဘယ်ကတော့တရားကျင့်ရေးဥပါဒကများအသင်ပေါ့လေတရားကျင့်ရေးဆိုတာဒါနတရားလည်းဖြစ်မယ်ဒါနတရားလည်းဖြစ်ခြင်းဖြစ်မယ်သီလတရားဖြစ်ခြင်းဖြစ်မယ်ဘာဝနာတရားဖြစ်ခြင်းဖြစ်မယ် ဘယ်လိုဟာပဲဖြစ်ဖြစ်မိမိတို့လည်းတရားကျင့်နိုင်အောင်ဒီအသင်းပင်ဖွဲ့စည်းကဆောင်ရွက်တယ်ဒီဥပဒကအဖွဲ့ကသူတော်ဘာတွေလည်းတရားကျင့်ကြနိုင်အောင်ဒီအသင်းပင်ဖွဲ့စည်းကဆောင်ရွက်တယ်ဓမိကဥပဒကအဖွဲ့ကမိမိတို့လည်းဒါနပြုနိုင်အောင်သူတော်ဘာတွေလည်းဒါနပြုနိုင်အောင်ဆောင်ရွက်တယ်မိမိတို့လည်းသီလဆောက်တည်နိုင်အောင်သူတော်ဘာတွေလည်းပဲသီလဆောက်တည်နိုင်အောင်ဒီဓမ္မိကဥပဒကအသင်းကပဲဆောင်ရွက်တယ် ဒါကြောင့်မို့ကုသိုလ်ရေးမှာဆိုလို့ရှိရင်ဒီဓမ္မိကဥပါဒကအသင်းဟာမြတ်စွာဘုရားလက်ထက်ကလေးကစပြီးဒီနေ့အထိအမှန်တန်ထင်ရှားတယ်ဦးစည်းဦးဆောင်ပြုတဲ့ပုဂ္ဂိုလ်တွေကလည်းတကယ်တရားတရားရှိပြီးတကယ်တရားရေးတတ်တဲ့ပဲကုသိုလ်ရေးတတ်တဲ့ပဲသူတို့လောက်ကြတယ်ဒါကြောင့်မလို့ဘယ်နေရာဒါနပြုပြီးဆိုလို့ရှိရင်ဓမ္မိကဥပါဒကအသင်းကမကူညီတာမရှိဘူးဓမ္မိကဥပါဒကအသင်းရဲ့ကူညီမှုဟာအများရန်ပါတယ်ဘယ်သူဖြစ် ဝိထုချင်းကိုအနည်းငယ်တော့ရှိပါရဲ့ဒါပေမဲ့လို့ပြုကျင်တဲ့ဒါနကမလုံလောက်လို့မပြုနိုင်ဘူးဆိုရင်အဲဓမ္မိကဥပါဒကအသင်ကသူတို့ကအလှူငွေထည့်ဝင်ပြီး gain ဒီလိုပြုကြစို့ဆိုဝင်ပြီးကုညီပြီးသူတို့ကပဲဝိုင်းဆောင်ရွက်ပြီးဒါနကုသိုလ်မြောက်အောင်ကုညီပေးလိုက်တယ်ကုညီပေးလိုက်တော့အဲ့ဒီဝိထုချင်းကိုအင်အားနဲ့နဲနေတဲ့ပုဂ္ဂိုလ်ဟာသူပြုကျင်တဲ့ဒါနကိုရှော့ရှော့ရှူရှူစိတ်ချမ်းချမ်းသာသာနဲ့ပြုရတယ်ဒါကြောင့်မလို့ဓမ္မိကဥပါဒကအသင်ဆိုနာမည်ကောင်းနာမည်ကောင်းသလောက်လဲ အရာရောက်တဲ့ကုသိုလ်တွေမှာအကျိုးထင်တယ်အဲဒီဓမ္မိကဥပါဒကအသင်းကဒီလိုနဲ့ဆောင်ရွက်နေရင်ကဥစည်းဥဆောင်ပြုလုပ်တဲ့ဒကာကြီးတယောက်ဒီနေ့တော့မမမကြမ်းဖြစ်မမမကြမ်းဖြစ်တော့တပြေးပြေးယောဂါကမသက်သာဘူးတိုးတိုးလာတယ်တိုးတိုးလာတော့နောက်ဆုံးမှာသမာဟုရာတို့ရဲ့ဆေးဝါးတဲ့အာကုလို့မဖြစ်တော့ဘူးဆိုပြီးတော့မြတ်စွာဘုရားအကြောင်းတော်ကသံဃာတော်တွေပြင့်ပြီးတော့ ပရိဒေသနာတော်တွေဓမ္မစကြာဆိုင်တဲ့သုတ်တန်ဒေသနာတော်တွေမဟာသတိပဋ္ဌာနာသုတ်တန်ဒေသနာတော်တွေသံဃာတော်တွေရွတ်ပေးရဒီမှာလူမမာကတော့အချိန်မလှပါဘူးတော်တော်တဲနေသို့တော်လည်းပဲတရားတော်နာနိုင်တယ်တရားနာရာကနေပြီးတော့သတိကောင်းကောင်းနဲ့တရားနာနေရာကနေပြီးတော့ဒီတကာကြီးကခဏနေစမ်းမအောင်နေစမ်းမအောင်လို့ပြောလိုက်တယ်ခဏနေစမ်းမအောင်လို့ပြောလိုက်တော့ သူကမျက်စိမှိတ်ပြီးနားနေတာပြောလိုက်တော့ဘုန်းကြီးတွေကအောက်မိတယ်ဩလူမမာယောဂတံပိုးပြီးဆိုးလာတို့တို့များကိုအရက်ခိုင်းတာပဲလေလို့ထင်ပြီးတော့ရက်လိုက်တယ်လူမမာခဏနေစမ်းမအောင်လို့ပါဇက်ကတစ်ချက်ပြောပြီးနောက်ကြတော့မလှုပ်တော့ညော့သွားသလိုဖြစ်အဲ့ဒီတည်းမှာဘုန်းကြီးတွေကအချိန်နေကြည့်ပြီးတော့အချိန်နေတော့မဟာဘူးတို့ဆက်ရွတ်နေလဲသူမကြဘူးမနာနိုင်တော့ဘူးကိုင်း ဗျာမပဲဆိုဘုန်းကြီးတွေကအိမ်သူအိမ်သားတွေပြောပြီးထပြန်ခဲ့ထပြန်ခဲ့တော့တော်တော်လေးကြာတဲ့အခါကျတော့လူမမကမျက်စိဖွင့်ကြည့်ဖွင့်ကြည့်တော့ဘုန်းကြီးတွေမတွေ့ဘူးမတွေ့တော့ဟဲ့သမီးတို့သံဃာတော်ရှင်မြတ်တွေကဘယ်ကြွကြွကြွကုန်ညမလားဟုတ်တယ်လေခုနဖေရခဏနေပါဦးနေပါဦးလို့တားလိုက်တော့သံဃာတော်ရှင်မြတ်တွေလည်းပဲအဖေတရားမနာနိုင်တော့ဘူးအောင်မေလို့ပြန်ကြွကုန်ကြတယ် ဆိုတော့ဒကာကြီးကပြောတယ်မဟုတ်ဘူးသမီးတို့တဲ့တန်ဃာတော်ရှင်မြတ်တွေကိုခဏနေပါလို့ပြောတာမဟုတ်ပါဘူးတဲ့အဖေစိတ်မျက်စီထဲမှာဟောဒီကောင်းဝင်တဲ့တဲ့မှာနယထာတွေရောက်လာတယ်တဲ့အခုလည်းပဲသူတို့ရှိနေကြတယ်တဲ့အဲ့ဒီနယထာတွေကနတ်သားတွေကအဖေစည်းဖို့နယထာအလွတ်တစင်းယူလာပြီးတော့ဒီနယထာပေါ်မှာတက်ပါလာပါနတ်တွေသွားကြစို့ဆိုပြီးတော့ခေါ်နေပါတယ်တဲ့အဲ့ဒါကြောင့်အဖေက မလိုက်နိုင်နေဘူးတရားနာနေတော့မို့ခဏနေပါအောင်လို့ပြောလိုက်တဲ့အဓိပ္ပာယ်ပါတဲ့အဖေကလည်းတော့ပြောတောင်ပြောပြောနေဟုတ်ကဲ့လားသရောင်း6ချမ်းနဲ့ဆိုတော့သမီးတို့မယုံမှုဆိုလို့ရှိရင်အဖေကိုပန်းကုံတကုံပေးကြသမ်းလို့ဆိုတော့ပန်းကုံတကုံအစင်းသင်းရှိတာယူပြီးတော့ပေးလိုက်ပေးလိုက်တဲ့အခါကျတော့ဖေကအဲ့ဒီပန်းကုံကိုကောင်းကင်ကိုမြှောက်ပစ်လိုက်တယ်မြှောက်ပစ်လိုက်တော့ပန်းကုံဟာကောင်းကင်မှာဘာမှမရှိဘာမှမရှိတဲ့လဟာရင်မှာ တွဲလဲသွားပြီးဆွဲနေချိတ်နေဘေးကလူတွေအမြင်တော့လဟာချင်းကောင်းငင်မှာပန်းကုန်းချိတ်နေတယ်ပဲဒကာကြီးကပြောတယ်တဲ့သမီးတို့အဲ့ဒါကြည့်တော့အဲ့ဒီပန်းကုန်းချိတ်နေတဲ့ယထာဟာအဲ့ဒါအဖေစည်းဖို့ရယူလာတဲ့ယထာပဲအဲ့ဒါယထာမှာပန်းကုန်းချိတ်နေတာမြင်ရလားအဲ့ဒါလို့ပြောပြီးမကြမီပဲဒကာကြီးဇီဝိတိန်တွေချုပ်သွားတယ်ချုပ်သွားတယ်ဆိုလို့ရှိရင် တာဝတိဏနတ်ပြည်မှာသွားပြီးတော့နာစည်းစိမ်ခံစားရတယ်တဲ့အတိပ္ပယ်ကဘာလဲလို့ဆိုတော့ပုဂ္ဂိုလ်တူတယောက်ဟာသေဂာနိကာလမှာသူရဲ့စိတ်အစဉ်မှာကာနမိတ်ကာမနမိတ်ဂတိနမိတ်၃မျိုးထင်တယ်၃မျိုးတစ်မျိုးမျိုးထင်တယ်ကံဆိုတာအလုတ်ကံကာမနမိတ်ဆိုတာကံပြုလုပ်စဉ်က အချမ်းအယံနေဂရိနမိတ်ဆိုတာတော့လာရောက်ရမဲ့ဘဝအခြေအနေတွေအဲ့ဒီ၃မျိုးမှာတစ်မျိုးမျိုးလာပြီးထင်တယ်ဥပမာဒါနပြုခဲ့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မိမိလှူဒန်းရတဲ့ဒါနကုသိုလ်ကိုပြန်ပြီးတော့စိတ်ထဲမှာထင်လာတယ်မိမိကြောင်းလှူစဉ်တုန်းကသင်္ကန်းလှူဆွမ်းလှူစဉ်တုန်းက မိမိစိတ်ထဲမှာဖြစ်ပေါ်နေတဲ့ဒါနစေတနာတွေပြန်တရိယာတရိယာပြီးအဲ့ဒီဒါနစေတနာတွေပြန်ပြီးအာယုံပြုမိနေတယ်အဲ့ဒီစေတနာဟာကံပဲကမ္မနမိတ်ခေါ်တယ်သီလဆောက်တည်ထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲမိမိသီလဆောက်တည်စဉ်ကမိမိစိတ်ဓာတ်စင်ကြဲနေပုံသီလလုံခြုံနေပုံအဲ့ဒီစိတ်အစဉ်ကြောင်ကျင်မှုသီလလုံခြုံအောင်ဆောင်စည်းထိမ့်သိမ့်မှုစေတနာ ဒါတွေကိုစိတ်ထဲမှာပေါ်လာပြီးအာယုံပြုမိနေတယ်ဒါကမ္မနမိတ်ခေါ်တယ်စေတနာဆိုတာကံကံဆိုတာစေတနာဝိပဿနာတရားပွားများအထုတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲမိမိဝိပဿနာတရားပွားများအထုတ်စဉ်ကဖြစ်ပေါ်နေတဲ့တရားတရားတွေအဲ့ဒီပွားများအထုတ်စဉ်ကတွေ့ကြတဲ့ယုတ်သဘောနံသဘောသိတဲ့အသိဉာဏ်တွေရှုလိုက်တဲ့အရှုခံအာယုံဖြစ်ပေါ်လာတာတွေ့တယ်ပျောက်သွားတာတွေ့တယ် ပူမှုကိုရှုတယ်ဆိုလို့ရှိရင်ပူတယ်ပူတယ်ရှုတော့ပူမှုဖြတ်ခနဲပေါ်လာတာလည်းသိတယ်ပူတယ်ပူတယ်ရှုလိုက်လို့မို့လို့ပူတာလေးဖြတ်ခနဲငြိမ့်သွားပျောက်သွားချုပ်သွားပြက်သွားတာကိုလည်းသိတယ်အဲ့ဒီအသိဉာဏ်လေးတွေစိတ်ထဲမှာပြန်ပြီးပေါ်လာတယ်ကာမနမိတ်ဝိပဿနာကုသိုလ်ကံကိုပြန်ပြီးစိတ်ထဲမှာသေကံဤအာယုံထင်တာအဲကာမနမိတ်မဟုတ်ဘူးလေကံနမိတ်ကံအာယုံခေါ်တယ်ကာမနမိတ်မဟုတ်ဘူးကံအာယုံ ဝေဒနာခေါ်တဲ့ကံအာယုအဲကမ္မနမိတ်ဆိုတာတော့အဲ့ဒီကုသိုလ်ကိုပြုစဉ်အခါမှာရှိနေတဲ့ပဝန်းကျင် အခြေအနေအချမ်းအရာကိုကမ္မနမိတ်ခေါ်တယ်။ဒါနပြုတယ်ဆိုလို့ရှိရင်သွန်ကတ်တယ်ဆိုလို့ရှိရင်သွန်ဖုံပေးနေတဲ့ဘုန်းကြီးတွေသွန်နေသွန်ရင်ွက်တွေမိမိတို့ဖိတ်ကြားထားတဲ့ပြိတ္တတွေပြိတ္တတွေရဲ့စာနေကုန်တောင်းနေကုန်နေအဲ့ဓာတွေစိတ်ထဲမှာ ပြန်ပြီး မြင်းပြီးအာယုံပြုမိနေတဲ့ဒေဂာနိကာလမှာအဲ့ဒါကာမနမိတ်ခုနဟာတော့ကာနမိတ်ခေါ်တယ်စေတနာကိုကံလို့ခေါ်တယ်ကာမနမိတ်ဆိုတာအဲ့ဒီကုသိုလ်ကိုပြုလိုက်မှသို့မဟုတ်အကုသိုလ်ကိုပြုလိုက်မှဖြစ်ပေါ်နေတဲ့အချမ်းအရာအဝမနောအတတ်တဲ့ကံကိုစိတ်ထဲမှာဖြစ်ပေါ်လာတယ်ထင်လာတယ်ဆိုလို့ရှိရင်နောတတ်တုံးကမိမိရဲ့ဒေါသနဲ့တကွတတ်တဲ့စေတနာကိုစိတ်ကိုပြန်ပြီးတတိရနေတယ်ဒါကံကိုအာယုံပြုနေတာဒီလိုမဟုတ်ဘဲနဲ့အတ္တခံရတဲ့နွားကြီးရဲ့ နွားကိုထုတဲ့ပစိန်သို့မဟုတ်ထိုးတဲ့လှမ်းနွားကြီးထုလိုက်ပုံနွားကြီးဘုံကနေလဲကျသွားပုံအစရှိသည်ဒါကိုပြန်ပြီးတော့စိတ်ထဲမှာထင်လာပြီဆိုရင်အဲ့ဒါကာမနမိတ်အာယုံထင်လာတယ်ဒါအကုသိုလ်ကံပဲကကုသိုလ်ကံပဲကသီလဆောက်တည်တယ်ဆိုလို့ရှိရင်တတ္တဝရဲ့အတ္တမတဖဲရှောင်ကျင်းနေပုံရှောင်ကျင်တော့ကဖြစ်ပေါ်တဲ့မိမိရဲ့တရားတရားသွေဒနာအဲ့ဒါတွေကိုပြန်အာယုံပြုမိတယ်ဆိုကံကိုအာယုံပြုမိတာ သီလသွားပြီးဆောက်တည်တဲ့ကြောင်းကံဖရာပုံပေါ်လာတယ်သီလဆောက်တည်ဖို့ဆောက်တည်ပဲပုံကိုယ်တွေပေါ်လာတယ်ပရိစိတ်တယ်ဆိုလို့ရှိရင်လည်းပဲသီလဆောက်တည်ရင်ပရိစိတ်တယ်ဆိုလို့ရှိရင်လည်းပရိပေါ်လာတဲ့စိတ်ထဲမှာဒါဆိုလို့ရှိရင်ကာမနမိတ်အာယုံထင်တယ်ဥပဒနာတရားပွားများအထုတ်တဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်မိမိအထုတ်ကောအထုတ်ဖက်တဲ့စိတ်ထဲမှာထင်လာတယ်တရားဟောရတာတွေတရားဟောတာတွေတရားနာတာတွေမိမိအထုတ်တဲ့အခါမှာ ကူညီတဲ့တိုက်တွန်းတဲ့အထောက်ပံ့ပြုတဲ့ပုဂ္ဂိုလ်တွေသူတို့စိတ်ထဲကပေါ်လာတယ်ဆိုတာကာမနမိတ်အာယုန်နေပေဂာနိမှာအာယုန်ထင်တာဂရိနမိတ်အာယုန်ထင်တယ်ဆိုတာကမိမိဒီဘဝကဇီဝိတ္တတွေချုပ်ငိမ့်သွားပြီဆိုလို့ရှိရင်လာရရောက်ရမယ်ဟိုဘက်ဘဝရဲ့အခြေအနေတွေလာပြီးတော့ထင်တယ်လူဘဝရောက်ရမယ်ဆိုလို့ရှိရင်အမိရဲ့ဝမ်းပိုက်အမိရဲ့ဝမ်းရည်ဝမ်းသွေးအစာရည်ဒါတွေစိတ်ထဲမှာထင်လာတယ် လာရရောက်ရမယ်ကရိယာအခြေအနေနတ်ပြည်လောကရောက်ရမယ်ဆိုလို့ရှိရင်နတ်ဘုံပြီးမှနေနယထာတွေစိတ်ထဲမှာထင်းလာတဲ့နတ်သားနတ်သမီးတွေတွေ့လာရတယ်တဲ့ဒါဂတိနမိတ်လာရရောက်ရမယ်ဂတိမှာတွေ့ရမယ်ဘဝအခြေအနေတွေစိတ်ထဲမှာဒီကဏီလာထင်းလာတယ်ငရဲရောက်ရမယ်ဆိုလို့ရှိရင်တော့ငရဲဦးတွေငရဲမိတွေငရဲသားတတ္တဝါတွေတတ္တဝါတွေငရဲကြလို့မလို့ငရဲသားတွေငရဲခံ ငရဲကြတဲ့တ attva တွေဟာငရဲခံစားနေရတဲ့ပုံတွေစိတ်ထဲမှာဒေဂာနိထင်လာတယ်တဲ့အဲ့ဒါဂရိနမိတ်ခေါ်တယ်လာရရောက်ရမယ်ဘဝအခြေအနေစိတ်ထဲမှာအာယုံလားထင်တာဒီတော့အခုတိုင်းဆိုလို့ရှိရင်အခုဒီဓမ္မိကဥပဒကအသင်းရဲ့အမှုဆောင်လူကြီးသူစိတ်ထဲမှာထင်တာဟာကံအာယုံလားကာမနမိတ်အာယုံလားဂတိနမိတ်အာယုံလားဂတိနမိတ်အာယုံ ကောင်းတဲ့ဂတိနမိတ်လားမကောင်းတဲ့ဂတိနမိတ်လားဘာကြောင့်ကောင်းတဲ့ဂတိနမိတ်အာယုံထင်ပါလိမ့်ကောင်းတဲ့ကုသိုလ်ကံတွေကိုပြုခဲ့လို့ဟုတ်တယ်မဟုတ်လားတချို့များကြတော့ဒေဂာနိတောတင်နဲ့သေတာမတွေ့ဘူးလားမလေးလောက်ကြပါဦးသမီးတို့ရဲ့သားတို့ရဲ့လောက်ကြပါဦးဟောလူနေကြီးငါဆွဲတော့မလို့အဲ့လိုမတွေ့ဘူးလားဘုန်းကြီးတို့တော့တွေ့ဘူးတယ်အဲ့လိုလူတွေလေ အဲ့ဒီပုံကိုယ်တွေကြတော့ကောင်းတဲ့ဂတိနိမိတ်လားမကောင်းတဲ့ဂတိနိမိတ်လားမကောင်းတဲ့ဂတိနိမိတ်မြတ်စွာဘုရားလက်ထက်ကလည်းအဲ့ဒါရှိဘူးတဲ့သောဏဂိရိတောင်မှန်နေတဲ့ယဟန္တာမထေရများအရှင်သောဏသားကရာယဟန္တာဖြစ်နေတရားကျင့်ကြံအထုလို့သူ့ဖေကတော့အသက်မွေးဝမ်းကြောင်းမလုပ်တယ်လဲဆိုမုတ်ဆိုးအလုပ်မုတ်ဆိုးအလုပ်နဲ့အသက်မွေးဝမ်းကြောင်းမုတ်ဆိုးအလုပ်နဲ့အသက်မွေးဝမ်းကြောင်းနေတော့သားက ဒီတိုင်းသာဆိုလို့ရှိရင်ငါဖေဟာရေတိမ်နဲ့နေရတော့မှာပဲငါကဲ့သို့သောကိလေသာခတ်သိမ်းကင်းငြိမ်းတဲ့သာရုသားမြတ်ရှိပါလျက်ကနဲ့ဖခင်ကိုရေတိမ်အနစ်ခံရမယ်ဆိုလို့ရှိရင်ဖြင့်မတော်လှပေဘူးလို့နှလုံးသွင်းမိတာနဲ့ဖခင်ကိုအတင်းခေါ်အကြောင်းမှခေါ်ပြီးတော့သင်္ကန်းဝတ်ပေးရဟန်းပြုပေးထားလိုက်တယ်။သားကခေါ်တယ်ဆိုတော့မိမိကမဟုတ်တာလုပ်နေသားက တကယ်အကျင့်တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတော့ตาကြောက်ရတယ်ကိုကြောက်ကြောက်ကြောက်ကြောက်နဲ့အဲ့ဒါယဟန်ပြုပြီးတော့သင်္ကန်းဝတ်နေရသင်္ကန်းဝတ်တော့လည်းပဲตาကဒီတိုင်းပဲထားမလဲသီလလည်းလုံညောင်းအောင်ဆောင်ထိန်ထိုင်နေတရားဘာဝနာလည်းပွားများအထုတ်ခိုင်းတယ်သို့တော်လည်းဒီဥစဉ်ကြီးကမပြောဘူးမပြောတော့မပြောတဲ့ဘဝနေရတာဆိုတော့သူဟာတနေ့တဲ့တနေ့ပိုးပို့ပြီးတော့အသက်ကလည်းကြီးတော့ယောဂါကများများလာ ပြောတယ်ဆိုလို့ရှိရင်တော့တရားရှုမှတ်တာနဲ့ပဲပိုးပြီးတော့ကျမ်းမှာဖို့ယောဂကင်းဖို့ပဲအခုတော့မပြောတော့ယောဂပိုးများလာရကနောက်ဆုံးမှဒေဝနိဗ္ဗာန်ယောဂရလာရလာတဲ့အခါကျတော့သိစရာတွေဗာတွေနဲ့ခေါ်ကုလို့လည်းပဲယောဂကမထုဝေဒနာကမထုပဲလာတယ်တဲလာတဲ့အခါကျတော့တတိမရတစ်ချက်ရတစ်ချက်ဖြစ်လာအဲ့ဒီအခါမှာသူ့ပါဇက်ကရောင်ရမ်းပြီးပြောတယ် ငါသားရဲ့ငါသားရဲ့ကဲပါအောင်ခွင်းနေကြီးတွေငါလိုက်နေပြီဟောအခုဆွဲတော့မယ်ငါအသားတစ်ဖက်ပါသွားပါပြီကွယ်ရိုက်ပါအောင်ကွယ်မောင်းပါအောင်ကွယ်နဲ့အော်တယ်ဘာဖြစ်တာလဲဂရိနမိတ်ထင်တာကောင်းတဲ့ဂရိနမိတ်လားမကောင်းတဲ့ဂရိနမိတ်မကောင်းတဲ့ဂရိနမိတ်ဒီတော့အရှင်သောနာကသိပြီဒီယောဂကုလို့မရဘူးအခုဂရိနမိတ်တွေတောင်ထင်းကုန်ပြီဒီတိုင်းဆိုရဆိုရင်ခဲရကြီးရဲ့ ဘာကြောင့်ဒီဂရိနိမိတ်ထင်တယ်လဲဆိုတော့ तू ကတသက်ပါလုံးလိုလိုခွေးတွေနဲ့သားကောင်တွေလိုက်ပြီးရှူးတိုက်အကြိုက်ခိုင်းလေးနဲ့ပြစ်လှမ်းနဲ့ထိုးပြီးတော့တတ်လာတာကိုတတ်လာတော့သူ့မှာလည်းဒီဂရိနိမိတ်ပဲထင်ရမယ်ဒီတော့အရှင်သောနာကမဖြစ်ချေဘူးဆိုပြီးတော့ကိုရင်လေးတွေကိုကိုရင်တို့ပန်းနေခူးကြစမ်းရသလောက်ဆိုပြီးတော့ကျောင်းဝင်းတွေကရောကျောင်းပြင်တွေကရောပန်းနေလျှောက်အခုကိုရင်လေးတွေကပန်းနေခူးလာအဲဒီမှာဖရာရင်ပြင်မှာပန်းကော်စောကြီးခင်း ပန်းကုန်းတွေကုန်းပြီးတော့လလပပကြာကြာနာနာဘုရားရှင်ဘုရားရဲ့ရှေ့မှာပန်းကုန်းတွေစီးတန်းပြီးတော့ပူဇော်ထားပူဇော်ထားပြီးတော့မှဦးဇင်းကြီးရဲ့အိတ်နေတဲ့ညောင်ဆောင်အသာအရွှေခိုင်းပြီးတော့ဘုရားရင်ပြပန်းကော်စောပဲမျက်နှာလက်ပြီးအသာချထားချထားပြီးတော့ဦးဇင်းကြီးဦးဇင်းကြီးတတိယရလားနည်းနည်းလှုပ်တော့တတိယရခမိုက် မျက်စိနဲ့နဲ့ဖွင့်ကြည့်သားမှာဟောဒီမှာဘုရားရင်မြင်ပေါ်ရောက်နေတယ်မြတ်စွာဘုရားရဲ့ဓာတ်တော်တရိဓာတ်တော်တွေကိုထက်သွင်းဌာပနာပြီးတည်ထားတဲ့ဘုရားစေတီတော်လေအဲ့ဒီနေအဲ့ဒီမှာရောက်နေတယ်ဟောတာဥစဉ်ကြီးလှူတဲ့ပန်းနေပန်းကော်စောကြီးဘယ်လောက်လှလဲကြည့်ပါဦးဟောမှာပန်းကုန်းနေဒီပန်းကုန်းနေလဲဥစဉ်ကြီးလှူတာတွေပဲအဲ့ဒါအာယုံပြုစားမှာဆိုတော့ဥစဉ်ကြီးလဲဒီအခါကျတော့ ကုသိုလ်ရဲ့အထောက်ပံ့ကြောင့်နည်းနည်းယောဂတက်တရာရပြီးစိတ်ကလည်းနည်းနည်းကြည်လင်းလာကုန်ရပါတယ်အာယုံပြုလို့ရတယ်အာယုံပြုလို့ရတော့အရှင်သန္တာကဥစဉ်ကြီးစိတ်ကလည်းအာယုံပြုနှုတ်ကလည်းဆိုပါဘုရားတပည့်တော်ရဲ့ဒီအင်မတန်ဆင်းရဲလာတဲ့ကုသိုလ်ကိုရှင်တော်မြတ်ဘုရားဟာခံယူတော်မူပါလို့ဆိုပါဥစဉ်ကြီးကလိုက်ပြီးတိုးတိုးဆိုတဲ့အဲ့ဒါလို့တိုးတိုးဆိုပြီးတော့ဥစဉ်ကြီးပြန်မျက်စိမှိတ်သွားတယ် မှိတ်သွားတော့မှခဏကြာတော့ตายရตายရဖဲပေးပါဖဲပေးပါမင်းတွေးလေးများမိတွေးများလာကုန်ပြီဒေါ်လေးများလာကုန်ပြီဖဲပေးပါလို့မဇက်ကဩတယ်ဒီတော့သူသားကဘယ်မလဲဥစဉ်ကြီးကဘယ်သူမှမလားမဟုတ်ပါဘူးလာနေပါပြီဟောဟောမှမတွေ့ဘူးလားဆိုပြီးကောင်းငင်ကိုမျက်ရည်မျက်စာပြတယ်ပြတော့သူဘယ်မလဲဥစဉ်ကြီးကဘယ်သူမှမလားမဟုတ်ပါဘူးလာနေပါပြီဟောဟောမှမတွေ့ဘူးလားဆိုပြီးကောင်းငင်ကိုမျက်ရည်မျက်စာပြတယ် ရတော့သူသားကသိပြီငါတာဝန်ကြီးသွားရပါမယ်ဗိဝိတိန်တွေချုပ်ငိမ့်သွားပြီဆိုတော့အခုဦးဇင်းကြီးပြောတဲ့တားရဲ့ဖဲပေးပါမိမိတွေတွေတွေတော်တွေတော်လေးတွေလာနေကြတယ်လို့ပြောတဲ့စကားဟာဘာအဓိပ္ပာယ်လဲဘာဖြစ်တာလဲကောင်းတဲ့ဂရိနမိတ်ထင်တာဒါဖြင့်မိမိတွေတော်တွေတော်လေးတွေဆိုတာဘာတွေပါလိမ့်နော်ဟဲ့ဒါတွေပဲပေါ့ ဂရိနမိတ်ထင်တယ်တဲ့ချက်ချင်းပဲကုသိုလ်ကိုပြုပေးလိုက်တော့အဲ့ဒီကုသိုလ်စေတနာကိုအာယုံပြုမိလို့ဒီလိုဖြစ်တာဒါဖြင့်မယားမေးစရာရှိတယ်ကျမ်းဂန်ကတော့ဒီလောက်ပဲဖော်ပြတယ်ဒီဥစဉ်ကြီးဟာနတ်ပြည်လောကရောက်သွားတယ်ဒါဖြင့်မယားတသက်ပတ်လုံးလုပ်ခဲ့တဲ့ပါဏာတိပါဒအကုသိုလ်ကံတွေကအကျိုးမပေးပဲနေရရောလားဆိုတော့ဘယ်ဟုတ်ပါမလဲဒီလောက်အားကောင်းနေတဲ့ကံတွေဟာ အခုသေဂာနီးအခါမှာ အင်ကောင်းအားကောင်းနဲ့ပြုလိုက်တဲ့ပန်းပူဇော်တဲ့ဒါနကုသိုလ်စေတနာကိုမလွှမ်းနိုင်သေးလို့ဒါသူတို့အသာနောက်ဆုတ်ပြီးတော့ဒါနကုသိုလ်စေတနာကိုအကျိုးပေးခွင့်ပြုလိုက်ရတာအဲ့ဒီနတ်ပြည်ကပြီးလို့ရှိရင်သူဟာအောက်ကိုဇောက်ထိုးဆင်းအောင်မှာတော့ကျိမ့်နေပဲကျိမ့်နေပဲတဲ့ကိုင်းဇောက်ထိုးဆင်းအောင်မှာတော့အဲ့ဒါကျိမ့်နေပဲကျိမ့်နေပဲသို့တော်လည်းပဲအရှင်သောနာမှာသူ့ရှိမှဖခင် ကောင်းရာသူကတိရောက်အောင်လှုပ်ပေးဖို့ရချမ်းချမ်းသာသာရှိအောင်လှုပ်ပေးဖို့ရသူ့တာဝန်ရှိတဲ့အတိုင်းလှုပ်ပြီးတော့တာဝန်ကြီးသွားပြီပေါ့အဲဒါလိုပဲရှိရှိကပြုခဲ့တဲ့ကုသိုလ်ကောင်းမှုအကုသိုလ်မကောင်းမှုတွေဟာဒီကံဤအခါမှာကံအာယုန်နေနဲ့တော်လကောကာမနမိတ်အာယုန်နဲ့အနေနဲ့တော်လကောဂတိနမိတ်အာယုန်နေနဲ့တော်လကောထင်လာသည်တဲ့အဲ့ဒီထင်တာဟာကာယကံရှင်ကတက်တက်ရင်လည်းသိတယ်ဒါမှမဟုတ်ဘေးလူတွေပါရင်လည်းသိတဲ့အခါသိတယ်အခုဓမ္မိကဥပါဒကလည်းပဲ အဲ့ဒီအာယုံ၃မျိုးတည်းကဂရိနမိတ်အာယုံသူ့တဏ္ဍမှာထင်တယ်။ဘာကြောင့်လဲဆိုတော့ဓမ္မိကဥပါဒကအသိနဲ့ဥစည်းခေါင်းဆောင်အနေနဲ့အဲ့ဒါလိုဆောင်ရွက်လို့ဓမ္မိကဥပါဒကအသိအနေနဲ့ဆောင်ရွက်တဲ့အခါကျတော့မိမိလည်းကုသိုလ်ပြုရတယ်သူတစ်ပါးကိုကုသိုလ်ပြုအောင်လည်းတိုက်တွန်းရတယ်။မြတ်စွာဘုရားကဟောတဲ့ဣဒာဧကိသောပုဂ္ဂလောအတ္တနိတယင်္စဒါနံတယနာဒါနံဒေတိပရံတမတဝေတိ ဒီလောကမှာတဲ့တချို့ပုဂ္ဂိုလ်ကိုယ်တိုင်တော့ဒါနမပြုဘူးတဲ့သို့တော့သူများကိုတော့ဒါနပြုအောင်တိုက်တွန်းတယ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာတဲ့ကွယ်လွန်သွားလို့ရှိရင်နောက်ဘဝမှာအချမ်းအရာအချွေအရာနဲ့တော့ပြည်စုံတယ်တဲ့စူးစူးပြပြမြဲမြဲဆိုင်ဆိုင်တိုက်တိုက်မြဲမြဲနေထိုင်ရတယ်သို့တော်လည်းပဲစည်းစိမ်ဥစ္စာတော့ဖြင့်သူမပြည်စုံဘူးတဲ့တချို့ကြတော့မိမိကတော့လှူပါတယ်တဲ့ဒါနအစိုက်တဲ့ကုသိုလ်တွေပြုပါတယ်တဲ့ ဒါပေမဲ့သူတစ်ပါးကိုတော့မတိုက်တွန်းဘူးတဲ့မိမိပဲပြုတ်နေတာပဲသူတစ်ပါးကိုလှူဖို့တမ်းဖို့သီလဆောက်တည်ဖို့တရားဘာဝနာပွားများအားထုတ်ဖို့မတိုက်တွန်းဘူးတဲ့အဲ့ဒီလိုပုံကိုမျိုးကြတော့တဲ့မိမိကိုယ်တိုင်လှူဒန်းတဲ့အတွက်ဘောဂတမ္မတာခေါ်တဲ့စည်းစိမ်ဥစ္စာနဲ့တော့ပြည့်စုံလို့မလို့မကြောက်မကြမတောင့်မတ လူသားစိတ်အဝေးရနေရစရပါတယ်တဲ့သို့တော်လည်းပဲအချွေအရာမရှိဘူးတဲ့အထီးထီးပဲတဲ့တချို့များသာသမီတောင်မရှိဘူးတဲ့တချို့သာသမီရှိတော်လည်းပဲဆွေမျိုးညာတိမရှိဘူးတဲ့တချို့ဆွေမျိုးညာတိရှိသည့်တိုင်အောင်လည်းပဲဆွေမျိုးညာတိကအခုအငြင်းဝိုင်းရအချွေရအနေနဲ့မရှိဘူးဒစိမ့်ပြင်းပြင်းလိုပဲနေကြတယ်အဲအချွေရမရှိဘူးတဲ့ဒါကြောင့်မိမိလဲလှူရမယ်သူတို့ဘာလဲတိုက်တွန်းရမယ်တဲ့ တချို့ကြတော့မိမိလည်းမလှဘူးသီလမဆောက်တည်ဘူးဝိပဿနာတရားပွားများအားထုတ်မှုမပြုဘူးထို့အတူသူများကိုလည်းပဲမတိုက်တွန်းဘူးကိုမလုံနိုင်တာသူများမတိုက်တွန်းဘူးပေါ့ငါမလူနိုင်တာသူလူကိုမတိုက်တွန်းဘူးငါသီလမဆောက်တည်နိုင်တာသူသီလဆောက်တည်နိုင်အောင်မတိုက်တွန်းဘူးငါဥပဒနာတရားပွားများအားထုတ်မှုမပြုနိုင်တာသူ့ကိုအားထုတ်မှုပြုအောင်ငါမလုပ် မတိုက်တွန်းဘူးငါမှမလုပ်နိုင်မဲ့သူ့ဘာလို့တိုက်တွန်းနေရမလဲတိုက်တွန်းလို့ဒါသဘောမကျဘူး အဲ့လိုဆိုပြီးကိုယ်လည်းကုသိုလ်မပြုသူများလည်းပဲကုသိုလ်ပြုပဲမတိုက်တွန်းတဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီပုဂ္ဂိုလ်တွေကြတော့မိမိလည်းပဲဘောဂတမ္မရာခေါ်တဲ့စီစိန်ဥစ္စာမပြည့်စုံဘူးတဲ့ပရိဝါဒတမ္မရာခေါ်တဲ့အချွေးအယံလည်းပဲမိမိမှမပြည့်စုံဘူးတဲ့ဆင်းရဲမွဲတေပြီးတော့အထီးထီးပဲတန္တရာခီးတဲ့လျှောက်ပြီးသွားရတယ်တဲ့တချို့ပုဂ္ဂိုလ်ကြတော့မိမိလည်းဒါနအစိုက်တဲ့ကုသိုလ်တွေပြုတယ် သူတစ်ပါးတွေကိုလည်းကုသိုလ်ပြုအောင်တိုက်တွန်းတယ်အဲ့လိုပုံစံတွေကတော့မိမိကုသိုလ်ပြုလို့လည်းပဲမိမိမှာဒါနစေတနာသီလစေတနာဝိပဿနာဘာဝနာကုသိုလ်စေတနာတွေထက်ထက်တန်တန်ဖြစ်လို့မလို့ကုသိုလ်တရားတွေပွားများတယ်သူတစ်ပါးတွေကုသိုလ်ပြုခြင်းအောင်တိုက်တွန်းတယ်ဆိုတဲ့ကဒီပုဂ္ဂိုလ်တရားလှူခြင်းတန်းခြင်းအောင်တိုက်တွန်းရတယ်ဥပုသ်ဆောင်အောင်ဥပုသ်ဆောင်ခြင်းဆောင်ခြင်းအောင်တိုက်တွန်းရတယ်ဝိပဿနာတရားပွားများအထုတ်အောင် တိုက်အထုတ်ခြင်းလာအောင်တိုက်တွန်းရတယ်ဆိုကြတဲ့က သူ့မှာလှဲ့ကပက္ခတရားစကားမပြောရမဟောရပြီဘူးလားပြောရဟောရပြီဆိုတော့ကသူ့စိတ်ဟာဘယ်ထဲမှာပဲရောက်နေမလဲတရားစကားတွေပဲရောက်နေမယ်ကုသိုလ်တွေပဲရောက်နေမယ်အဲ့ဒါလို့သူကပြောလို့ဟောလို့မလို့တစုံတစ်ယောက်ဟာဒါနကုသိုလ်ရင်လည်းပြုမယ်ဓမ္မမဟုတ်ဥပုပ်ရင်လည်းစောင့်မယ်ဓမ္မမဟုတ်ဝိပဿနာတရားရင်လည်းပွားများအထုတ်မယ်ဆိုလို့ရှိရင်သူ့မှာပိုးပြီးကုသိုလ်မတိုးပေဘူးလားတိုးတယ်ဒါကြောင့်မို့ မိမိလည်းပဲတတ်နိုင်သမျှဒါနသီလဘာဝနာကုသိုလ်တွေပြုရတယ်တဲ့သူတစ်ပါးတွေကိုလည်းပဲတတ်နိုင်သမျှအခြေအနေအချိန်အခါပုံကိုကိုကြည့်ပြီးတော့တိုက်တွန်းရတယ်တဲ့တိုက်တွန်းတယ်ဆိုလည်းပဲကာလဒေသပုဂ္ဂလကိုနှိုင်းဆအပ်တုံကံကိုယုံ၍စုပုံအတွင်မစင်းတိုက်စွာဆိုတဲ့သဘောအတိုင်းကာလဒေသပုဂ္ဂလချင်းကျင်ရတိုက်တွန်းတဲ့အချိန်လားမတိုက်တွန်းတဲ့အချိန်လား ဒီနေရာဟာတိုက်တွန်းနေတဲ့နေရာလားမတိုက်တွန်းနေတဲ့နေရာလားဒီပုဂ္ဂိုလ်ဟာတိုက်တွန်းနေတဲ့ပုဂ္ဂိုလ်လားမတိုက်တွန်းနေတဲ့ပုဂ္ဂိုလ်လားဒီလိုတော့ချိန်ရတယ်အဲဒါလိုချိန်ပြီးတော့အချိန်ကာလကြည့်ပြီးတော့တိုက်တွန်းရတယ်တဲ့မိမိတိုက်တွန်းလို့မလို့သူ့မှာတရားတရားလေးဖြစ်ပေါ်တယ်ဆိုလို့ရှိရင်မနှဲတော့ဘူးဒါနပြုဖို့ရတရားတရားလေးဖြစ်ပေါ်တယ်ဒါနစေတနာလေးဖြစ်ပေါ်တယ်သီလဆောက်တည်ဖို့ရတရားတရားလေးဖြစ်ပေါ်တယ်သီလစေတနာ ဖြစ်ပေါ်တယ်သမထဘာဝနာဥပဒနာဘာဝနာတရားပွားများအထောက်ဖို့ရတရားတရားဖြစ်ပေါ်တယ် အာမထုတ်ဖြစ်တော့အထုတ်ဖို့ရစိတ်ဆန္ဒစေတနာလေးဖြစ်ပေါ်တယ်ဆိုလို့ရှိရမယ်သူ့မှာလည်းကုသိုလ်တိုးသွားပြီမိမိမှာလည်းကုသိုလ်တိုးတယ်တိုးသွားပြီဒါကြောင့်အဲ့ဒါလိုမိမိလည်းလှုပ်သူတို့ဘာကိုလည်းလှုပ်အောင်တိုက်တွန်းတဲ့ပုံကများဟာမိမိလည်းပဲဘောဂတမနာခေါ်တဲ့စီစဉ်ဥစ္စာနဲ့ပြည့်စုံမှုချမ်းသာကြိုးကိုလည်းရတယ်တဲ့သူတစ်ပါးဒီတိုက်တွန်းတဲ့အကျိုးကြောင့်အဲ့ဒါလိုစီစဉ်ဥစ္စာနဲ့ပြည့်စုံတဲ့အခါမှာလည်းပဲအချမ်းရံမဲ့အချွေရံမဲ့အထီးထီးမဟုတ်ဘဲနဲ့အချွေရံနေ ဆွေတွေမျိုးတွေမိတ်ဆွေတင်လှတွေတိုက်တိုက်ဝုံဝုံတိုင်းတိုင်းဝိုင်းဝိုင်းတိုက်တိုက်မြိုင်မြိုင်နဲ့အင်မတန်ပြောစရာကောင်းတဲ့ဘဝချမ်းသာကိုရရှိတယ်တဲ့ဒီတော့မိမိလည်းကုသိုလ်ပြုတယ်သူတစ်ပါးတွေလည်းကုသိုလ်ပြုအောင် တိုက်တွန်းတယ်ဆိုတာဟာတူးဒီဆောင်ရွက်တာနဲ့အသင်းအဖွဲ့နဲ့ဆောင်ရွက်တာဘယ်ဟာပိုအောင်မြင်မလဲအသင်းအဖွဲ့နဲ့ဆောင်ရွက်တာပိုအောင်မြင်တယ်တခါ တူရီဆောင်ရွက်နေတာနဲ့အသင်းအဖွဲ့နဲ့ဆောင်ရွက်တာဟာဘယ်ဟာကပိုတက်ကြွရတယ်လဲအသင်းအဖွဲ့နဲ့ဆောင်ရွက်တာကတက်ကြွတယ်တက်ကြွတယ်ဆိုတာစေတနာကိုခေါ်တာစိတ်แท้ကတက်ကြွတဲ့သဘောဟာစေတနာတိုက်တွန်းတဲ့သဘောနှုတ်ဆော်နှိုးဆော်တဲ့သဘောလှုံ့ဆော်တဲ့သဘောဟာစေတနာပဲသာသနာ့ရေးတဲ့ရာဟိတတိအဖွဲ့ကအမှုဆောင်တကာကြီးတယောက်ဒီမှာဒီကချမ်းမြေ့တာဝေယဝိဆအဖွဲ့စီဝေးစီဝေးနေတော့သူလည်းလာပြီးနားထောင် ဒီကအဖွဲ့သူအဖွဲ့သားတွေညီညီညာညာနဲ့ပြောကြဆိုကြပြုကြလုပ်ကြဆုံးဖြတ်ကြဒါသိကြတဲ့အခါသိရတဲ့အခါကျတော့သူကအစည်းဝေးဝဲပြီးတော့ပြောသွားတယ်ခမရတို့အစည်းဝေးကြည့်ကြည့်ရဗျာအားရစီရလဲကောင်းစိတ်လဲချမ်းသာတယ်ဆိုတော့ကျုပ်တို့စီကအမှုဆောင်လူကြီးတွေခမရတို့စီအစည်းဝေးရှိတဲ့အခါဖိတ်ဆမ်းပါဗျာလို့ပြောတယ်တဲ့တက်ကြွတဲ့သဘောတက်ကြွတဲ့သဘောဒါအသင်းအဖွဲ့ပြုလုပ်ပြီးတော့ စိတ်တူကိုမျှယူသားဖြောက်မှတ်တဲ့စိတ်တကယ်တရားတရားအခြေခံတဲ့စေတနာနဲ့အသင်းအဖွဲ့နဲ့ဆောင်ရွက်တယ်ဆိုတာအင်မတန်ကုသိုလ်ပွားတဲ့အလုပ်ဒါကြောင့်ဒီကနေ့ဥဇံလာတော်စုံမြင့်တို့လိုကုသိုလ်လုပ်ငန်းကိုလုပ်ဖို့ရသာသနာပြုလုပ်ငန်းလုပ်ဖို့ရဖွဲ့စည်းထားတဲ့ချမ်းမြေ့တာအဖွဲ့အစည်းမှာပါဝင်ပြီးတော့ရာသက်ပံအဖွဲ့ဝင်ဖြစ်ဖြစ်ပါဝင်ပြီးတော့မိမိတို့လည်းပဲဒီအဖွဲ့အစည်းကပြုတဲ့ကုသိုလ်ကိုယူရတာဆိုတော့ ကုသိုလ်ပွားတာပြောစရာမလိုတော့ဘူးပေါ့ဒါရင်မကသေးဘူးမိမိတို့ကလည်းမိမိတို့သက်ဆိုင်ရာဆက်ရဆက်ရမတိုက်တွန်းမိဘူးလားတိုက်တွန်းတယ်တရားအထုတ်ဖို့လည်းတိုက်တွန်းတယ်ဒါနကုသိုလ်ပြုဖို့လည်းတိုက်တွန်းတယ်ဥပုသ်ဆောင်တယ်ဆိုလို့ရှိရင်လည်းပဲချမ်းမြေ့တာလာပြီးစောင့်ကြည့်သမှာချမ်းမြေ့တာလာလို့ရှိရင်ထမင်းကြံယူစရာမလိုပါဘူးအဲ့လိုမပြောဘူးလားဘာလို့မလိုတာလဲချမ်းမြေ့တာဝေယဝိဇ္ဇဘုကတာဝန်ယူပြီးတော့အများရဲ့ ဒါနကုသိုလ်စေတနာတွေအသုံးချပြီးတော့ဥပုပ်တယ်များချမ်းချမ်းသာသာတက်တက်သာသာနဲ့ထမင်းစားသုံးရပြီးတော့မိမိတို့ပြုလိုတဲ့သီလကုသိုလ်ဒါနကုသိုလ်ဘာဝနာကုသိုလ်ကိုအေးအေးဆေးဆေးကြောင်းကြမယ်ပြုရအောင်ဆိုပြီးတော့ဝေယဝိဇ္ဇဘက်ကစီစဉ်ထားတယ်စီစဉ်ထားတဲ့အတိုင်းလည်းပဲအလှရှင်တွေကဥပုပ်နေတိုင်းပေါ်ကြတယ်ပေါ်ကြတယ်ဆိုတော့ဒီမှာချမ်းချမ်းသာသာနဲ့သီလလည်းစောင့်တည်ရတယ်တရားလည်းနာရတယ်ဘာဝနာလည်းပွားများအားထုတ်ရတယ်တရားနာရတာတော့ချမ်းချမ်းသာသာဟုတ်ပါ့မလား တခါတခါမငိုက်ဘူးလားဘုန်းကြီးတရားကသာဓုလည်းပါဘူးနော်ဂါထာလေးပါလေးအတန်လေးပါလေးကောင်းကောင်းနဲ့ရွတ်ပြီးတော့သာဓုသတိမလုပ်တော့လဲသာဓုကလည်းမခေါ်ရဘူးအဲ့တော့ငိုက်ချင်လဲငိုက်လိမ့်မယ်မဟုတ်ဘူးလားမဟုတ်ဘူးလားမဟုတ်ဟုတ်တယ်ဒါနဲ့ငါသတိလုပ်လိုက်အောင်လားလုပ်ပါဦးနဲ့သတိလုပ်အောင်နဲ့သတိမလုပ်ဘဲနဲ့အချိန်တွေကဂုံဂုံသွားလို့မလို့ပြောကျင်တဲ့တရားသားကုံအောင်မပြောရဘူးဒါကြောင့် သတိနဲ့သာဓုကကြားကခံပြီးအချိန်မစားအောင်လို့သတိသာဓုအသာဖဲထားပြီးတော့သတိသာဓုမပါတဲ့တရားပဲဟောရတယ်ကွဒါပေမဲ့မင်းတို့မငိုက်ဘူးမဟုတ်လားငိုက်သေးလားမငိုက်ပါဘူးအင်းမငိုက်ရင်ပြီးတာပေါ့ကွချမ်းသာပါတယ်မဟုတ်ဘူးလားမြတ်စွာဘုရားအဲ့ဒီဟောတဲ့တရားကိုတခါတယောက်ကသဘောကျအဲ့မြတ်စွာဘုရားလက်ထက်ကအခုမြတ်စွာဘုရားအခုပြောတဲ့ဟောတဲ့တရားသဘောကိုသဘောကျတော့ဟုတ်လိုက်တာ ဒီလိုဆိုလို့ရှိရင်ငါကိုယ်လည်းကုသိုလ်ပြုမယ်သူတို့ကလည်းတိုက်သွင်းမယ်ဆိုပြီးတော့မြတ်စွာဘုရားတရားလဲဆုံးရောတကာကမြတ်စွာဘုရားကိုလျှောက်တယ်ရှင်တော်မြတ်ဘုရားနဲ့ဗျာတန်ဃာတော်အားလုံးနဲ့အတူတပည့်တော်တို့မြို့ထဲဆုံးဆုံးဖုံးပေးကြတော်မူပါဗျာအချိန်ကြတဲ့အခါကျတော့အကျိုးအထောက်လွတ်ပါမယ်ဗျာမြတ်စွာဘုရားကစိတ်စိတ်နဲ့လက်ခံလိုက်တယ်တကားကသူကတန်ဃာအားလုံးဆိုသူမတတ်နိုင်ပါဘူးအကုန်လုံး သူတတ်နိုင်တာတန်ခါအ ਨੇ ပါပဲတတ်နိုင်တယ်သို့တော်လည်းတန်ခါအလုံးပင့်လိုက်တယ်ပင့်လိုက်ပြီးတော့မှဘာလုပ်တယ်လဲဆိုတော့ရွာတဲ့လျှောက်မြို့တဲ့လျှောက်ပြီးတော့လျှောက်ပြီးသူကဆော်ဩတော့တာပဲဓမ္မမိတ်ဆွေတို့နှစ်ပြန်မြတ်စွာဘုရားနဲ့တကွာတန်ခါတော်တွေကိုဆုံးကပ်ဖို့ရကျွန်ုပ်ပင့်လာပါတယ်ဒါကြောင့်မို့အလှပါဝင်တဲ့ပုဂ္ဂိုလ်များမိမိတို့တရားတရားရှိသလောက်ဆံစီစားအစာရှိသည်အလှပါဝင်နိုင်ပါတယ်အလှပါဝင်ကြပါပါဝင်ကြပါဆိုလူ၄-၅ယောက်နဲ့နောက်ကတောင်းနေခွက်တွေနဲ့ လိုက်လှူခံတော့တတ်နိုင်သမျှလှူကြတယ်တချို့လဲတပြည်လှူတဲ့ပုဂ္ဂိုလ်ကလှူကြတစ်ခွက်လှူကြတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကလှူကြစီလည်းပဲတတ်ဆန်းသမျှလှူကြတာလှူကြတော့တန်ဃာတွေတန်ဃာတော်တွေကျွေးလောက်မွေးလောက်ဆုံးကလောက်ယုံတော့မကဘူးအများကြီးအပူရှင်ရတာအဲ့ဒါကိုပြောတာပေါ့တယောက်အားနဲ့ယူတော်မရဘာနဲ့ယူတော်ရတရားအားနဲ့ယူတော်ရတယ် ဒါပြတဲ့အဲ့ဒီထဲမှာသရတရားနဲ့တဲ့ဆိုင်ရှင်တယောက်ကဒီတကာအတန်ကြားတဲ့ခါကျဒီလူနဲ့ခက်မှခဲရလေဆွန့်ကြွေးတာပဲကိုဟာကိုနိုင်သလောက်၅ပါးနိုင်၅ပါး၁၀ပါးနိုင်၁၀ပါးကြွေးရောပေါ့အခုတော့ဒီလိုမဟုတ်ဘဲနဲ့သူများလိုက်ပြီးတော့တန်လာအများကြီးမနိုင်နိုင်ဖိတ်ပင့်ထားပြီးတော့သူများတွေလိုက်ပြီးလှူခန်းနေတော်တော်ခံမကြတယ်လူပဲဒီလောက်တောင်လူတော့ငော့လိုက်အောင်မယ်အရွက်တိုက်လိုက်အောင်မယ်ဆိုပြီးဟဲ့လူလာစမ်းပါအောင်ပါလို့လဲ အာကျွန်တော်ဒီလိုကဒီလိုပဲတန်ဃာတော်တွေဆုံးကမလို့အလှပါဝင်တဲ့ပုဂ္ဂိုလ်များလှူဖို့ပါဝင်ဖို့ရာလိုက်ပြီးလှူခံပါတယ်ဆိုတော့ကဲဒီလိုဆိုလို့ရှိရင်ကျုပ်လည်းလှူပါမယ်ခမရဆန္ဒောင်းယူခဲ့ဆန္ဒောင်းယူလာတော့အဲ့ဒီတကာကဆိုင်ရှင်ကသူ့ဆန္ဒောင်းထဲကဆန်းကိုလက်သုံးချောင်းနဲ့ကော်လိုက်တယ်ကော်ပြီးတော့ရော့ဟောတာကျုပ်လှူဝင်လိုက်တာပဲဘလောက်တရားတရားကောင်းတယ်နော်ဒီလိုလူကလည်းလောကရှိသေးတာပဲ တိုင်းဆန်းတော့လှူဝဲမိပြီစီတဲ့ကြုတ်ကြုတ်လှူဝဲရအောင်မယ်ယူခဲ့ခမရစီပုံးစီပုံးဆိုပြီးတော့သူ့စီပလင်းနဲ့ကစီလေး20 30ထည့်ပေးလိုက်တယ်ဟောရော့ကြုတ်လှူဒီတော့အလှူခံပုဂ္ဂိုလ်ကဆောဩတဲ့ပုဂ္ဂိုလ်ကသူကအဲ့ဒီပုဂ္ဂိုလ်ရဲ့ဆံအဲ့ဒီပုဂ္ဂိုလ်ရဲ့စီလေးတွေမှတ်ထားတယ်တဲ့တိချဖယ်ထားလိုက်တယ်တဲ့တိချဖယ်ထားလိုက်တော့ဒီပုဂ္ဂိုလ်ကသဘောမကျဘူး။ဘာလို့မလို့လဲငါလှူတာကိုတိချဖယ်ထားတယ်။ ပြီးတော့သူ့အလုသမားတယောက်လှုပ်ပြီးလိုက်ကြည့်စမ်းဒီလူပါလှုပ်လဲဒါနဲ့ဒီတကာကသူ့အချွေရာနေနဲ့ရတဲ့ပစ္စည်းပစ္စည်းရတွေထမ်းသွားပြီးတော့ဒါနပြုမဲ့ဒါနမန္တကြတော့အဲ့ဒီခါကျတော့အခဏလူလူလိုက်တဲ့လက်သုံးချောင်းနဲ့ကော်ထည့်လိုက်တဲ့ဆန်စည်းလေးတွေအဲ့ဒါလေးတွေကိုသုံးအိုးစိတ်လိုက်ပြီးတော့ဒဇိစီဒဇိစီထည့်။ဘာကြောင့်လဲဆိုတော့သူခမညာတန်ခါအားလုံး တန်ခါအလုံးလှူတာတဲ့လှူတဲ့လှူတဲ့သူပါဝင်ပါစေဒီလိုသဘောနဲ့တဲ့ထို့အတူပဲစီကိုလည်းပဲဟင်းတိုင်းဟင်းတိုင်းမှာ စီလေးတစ်စက်စီတစ်စက်စီလိုက်ပြီးထည့်ပေးတယ်အဲ့ဒါကိုအကြည့်ခိုင်းလိုက်တဲ့ပုဂ္ဂိုလ်ကတွေ့တော့မှတ်သွားတယ်ဟိုကြတော့ပြန်ပြောတယ်ဒီလိုကဒီလိုလုပ်တယ်အဲ့ဒါလိုလုပ်တယ်လို့ဆိုတော့ဒါတော့ဟုတ်ပြီဒါကတော့ငါကုသိုလ်ပွားအောင်လုပ်တဲ့သဘောတော့ဒီလိုဖြစ်မယ်ထင်တာပဲဒါပေမဲ့မယုံရသေးဘူး။နဲ့ပြန်ဆွန့်ကျွေးတဲ့အခါကျတော့ သူအလှရှင်စည်းရင်ဖတ်မှာပဲအဲ့ဒီဖတ်တဲ့အခါကျတော့ငါ့ကိုများသူနှိမ့်နှိမ့်ချိုးချိုးများထည့်ပြီးဖတ်မလားမသိဘူးအဲ့လိုဖတ်လို့ရှိရင်တော့ဒီလူရောသိရရောပေါ့ဆိုပြီးတော့ပေါင်းစုပြီးပြုတဲ့အလူမန္တကိုကြာကြာနာနာဝတ်စားပြီးတော့သွားတယ်ဒါပေမဲ့လို့သူ့အဝတ်ထဲမှာဘာဖွက်သွားလဲဆိုဓမြောင်ဖွက်သွားတယ်ဘလောက်တော်လဲနော်ဒီလိုလူကလည်းပဲလောကရှိသေးတာစိတ်ဓာတ်ကညံ့ရတာလွန်ရောဓမြောင်ဖွက်သွားပြီးစိတ်ထဲက အလူစရင်ဖတ်ရမှာငါအများချူချူဖက်ဖက်ဖတ်ပြီးဆိုလို့ရှိရင်တော့တခါတည်းဓမြောင်နဲ့ရင်ကိုခွဲပြက်ခဲ့မယ်ဆိုအဲ့ဒီလူနာကပ်ပြီးထိုင်တယ်စောတဲ့လူနာကပ်ထိုင်တယ်စောတဲ့လူကမြတ်စွာဘုရားဆုံးဖုံးပေးပြီးတဲ့အခါကျတော့တရားနာမဲ့ကြတော့အလူစရင်ဖတ်တယ်အလူစရင်ဖတ်တဲ့အခါကျတော့တိချာခွဲပြီးမဖတ်ပါဘူးအခုဘုရားတိပြတော်များပြုတဲ့ဒါနကုသိုလ်ဟာတဦးတယောက်တည်းပြုတဲ့ဆွမ်းကြွေးဆွမ်းဒါနကုသိုလ်မဟုတ်ပါဗျာတရင်တစ်ခွဲကစပြီးတော့ တချို့လည်းပဲလက်တစ်ချောင်းလက်နှစ်ချောင်းလက်သုံးချောင်းနဲ့တတ်နိုင်သလောက်လှူတဲ့ဆံအထိစီအထိအာလုံးပါဝင်ပါတယ်ဒီအလှရှင်များအာလုံးညီတူညီမျှဒီဒါနကုသိုလ်ရဲ့အကျိုးကိုရလူကြပါတယ်ရရရအကြောင်းဖြစ်တဲ့ဒါနအနုမောဒနာတရားချီးမြှင့်တော်မူပါရှင်တော်မြတ်ဖရာလို့ရှောက်တယ်အဲ့ဒီခါကျတော့ဓာတ်တည်းပြင်လှုပ်တဲ့ပုဂ္ဂိုလ်ဟာတခါတည်းငိုင်းဆင်းသွားတယ်ငါမှားပြီငါမှားပြီသူဟာ နဲတယ်များတယ်ဘယ်သူမှခွဲခွဲကြကြမလုပ်ဘူးတတ်နိုင်မများလှူဒါန်းတဲ့ပုဂ္ဂိုလ်ဆိုမြအကျိုးအတူရစေခြင်းနဲ့စိတ်ထားနဲ့သူဆော်အော့ပြီးတော့ပြုလုပ်တာပဲငါမှားပြီသူမကြောလို့မဖြစ်ဘူးဆိုချက်ချင်းအဲ့ဒီဆော်အော့တဲ့နိဗ္ဗာန်ဆိုရဲ့ခြေရင်းမှာဝတ်ပြီးတော့ခြေမမောပေါ်နဖူးမောက်ပြီးရှိခိုးတယ်ရှိခိုးပြီးတိခါမမိတ်ဆွေတိခါမမှားမိပါတယ်တိခါမလို့ဆိုတော့ဟိုတကားကမသိဘူး ဘာကိစ္စပါလဲမိတ်ဆွေရဲ့လို့ဆိုတော့သူကအကျိုးကြောင့်အကုန်ပြန်ပြောတယ်သူပြမှန်းမိတာသူပြမှန်းမိတာတွေပြန်ပြောတော့တကားကကိစ္စမရှိပါဘူးမသိလို့ပြမှန်းမိတာပဲအခုတော့သိပြီမဟုတ်လားသိတယ်ဆိုတော့အဲ့ဒီပြမှန်းမိတဲ့အပြစ်တွေရေးကုန်ပါပြီအဲ့ဒီမှာမြတ်စွာဘုရားကတရားသူခေါ်ရတယ်မကောင်းမှုဆိုတာတဲ့အကျိုးမပေးခင်အကျိုးမပေးသေးခင်တော့ကောင်းနေတာပဲတဲ့ အကျိုးပေးပြီဆိုတဲ့အခါကျမှဒီမကောင်းမှုရဲ့မကောင်းမှန်ကိုမကောင်းကံကိုသိရတာတဲ့ထို့တူပဲကောင်းမှုဆိုတာလည်းပဲအကျိုးမပေးခင်တော့မကောင်းမှုလို့ထင်နေရတာပဲတဲ့ကောင်းမှုအကျိုးပေးပြီဆိုတဲ့အခါကျမှကောင်းမှုရဲ့အရာကိုခံစားသိရှိရတယ်မြတ်စွာဘုရားကတရားဟောတဲ့အခါကျတော့အဲ့ဒါအကြောင်းပြုပြီးတော့ဒါနအနုမောဒနာတရားဟောလို့အခုနဆောဩတဲ့ပုဂ္ဂိုလ်ရောဒါနကိုဂလန့်တိုက်တဲ့ပုဂ္ဂိုလ်ရောတခြားတရားနာပြိတ္တတွေပါ များစွာရှင်တော်မြတ်ဘုရားရဲ့တရားကအကျိုးရှိစေတယ်တဲ့တရားသိတဲ့ပုဂ္ဂိုလ်တွေတရားသိပြီးတော့အကျိုးတရားရကြတယ်တဲ့ဒါကြောင့်ဒီကနေ့မွန်မြတ်တဲ့ဆွမ်းကိုလှူတဲ့ဥစ္စာလှတို့ဒေါ်စိုးမြင့်တို့ဆွမ်းအလှူတရားဆိုတာကတော့နေ့စဉ်နဲ့အဲအမြမကြမကြနာကြနေရတာဆိုတော့ဘုန်းကြီးကဆွမ်းလှူကတော့အလေးပေးပြီးမဟုတ်ဝေယဝိဇ္ဇအဖွဲ့ဝင်တဲ့အဖွဲ့ဝင်ညင်ညောင်ရတဲ့အကျိုးပဲဘုန်းကြီးက လေးပြီးပြီးဟောလိုက်တယ်ဒီတရားမျိုးကတော့ဘုန်းကြီးကဟောလဲဟောခဲ့ဟောဖို့ရလဲမကြုံတဲ့ဘူးကြုံလည်းပဲဘုန်းကြီးကမဟောမဟောတဲ့များသောအားဖြင့်ဝိပဿနာတရားပဲဟောကြတော့ကိုင်းရှင်းတတ်ကြပါလားမရရှင်းတတ်တာဟုတ်တယ်အလှရှင်နေမေးရတာနော်သွမ်းဘောစဉ်လှူဒန်းရတဲ့ဒါနကုသိုလ်ကတော့ညစွာဘုရားမိန့်ကြတော်မူတဲ့အတိုင်းအသက်ရှိခြင်းအစင်းလာခြင်းရုပ်စင်းငါတင့်နေခြင်းခွန်အားဗလာကြီးမားခြင်းချမ်းသာများခြင်း ပရိဗာညံထက်မြက်ခြင်းဆိုတဲ့အကျိုး၅ပါးဟာမတောင်းတပဲနဲ့လည်းရတယ်တဲ့သို့တော်လည်းပဲဒီအကျိုးတွေကတော့လောကီကျိုးတွေယုံနဲ့နာနဲ့စပ်နေတဲ့အကျိုးတွေဖြစ်တော့ချမ်းသာကျိုးတက်တက်ဟုတ်ပါမလားမဟုတ်ပါဘူးဆင်းရဲကျိုးတွေပဲဒါကြောင့်မလို့ဒီဒါနကုသိုလ်ဒီဟုသော ကောင်းမှုကုသိုလ်ကဥပအကြောင်းဥပနေတရားပြုလို့မလို့ရုပ်ဆင်းရဲနာမ်ဆင်းရဲကလွတ်မြောက်ရာကိလေသာခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤလိုပဲဥဒေကျထားပြီးတော့ဆူတောင်းပြီးအမြတ်ဝေရမယ်နော် အဲ့ဒါလိုဥဒေကျထားဆူတောင်းတဲ့အတိုင်းလည်းပဲမိမိတို့ဟာဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်ဖြစ်တဲ့ဝိပဿနာတရားတွေကိုအချိန်ရတိုင်းကကတတကြူကြူစားစားပွားများအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းခြင်းရနိဗ္ဗာန်ကိုလင်းမြန်းစွာမျက်မှောက်ပြုနိုင်ကြပါစေ။ကဲရည်စက်ချအမြောက်ရအောင်လိုက်ဆိုကြအလုံးအရှင်ဖရာ တပည့်တော်တို့သည်ဆင်းရဲခတ်သိမ်းကင်းငြိမ်းရာအလို့ငှာရည်ရွယ်မှန်းတ၍ရန်ကင်းမြို့ဥဆန်လှဒေါ်စိုးမြင့်မိသားစုတို့ကသားဖြစ်သူမောင်ရဲကျော်သူဤမွေးနေ့မင်္ဂလာအထိတ်အမှဖြစ်ဖြင့်ချမ်းမြေ့တာအတွင်း၌ မဂ်ခင်၈ပါးအကျင့်တရားတို့ကိုကျင့်ကြံပွားများယူဆအထုတ်လျက်ရှိကြကုန်သောယဟန်ရှင်လူယောဂီသူတော်စင်အပေါင်းတို့အားမွန်မြတ်သော ထောပတ်ဆွမ်းတို့ဖြင့်ဆက်ကလူတံကျွေမွေပြုစုကြပါကုန်၏တာဖြစ်သူ မောင်နေဆိုဥကလည်းမိမိဤတရားအထုတ်ရသောကုသိုလ်အလုံး၌နဖူးကချွေချီမကြအောင်အာထုတ်ရသောဒါနကုသိုလ်ကြောင့်ရရှိသောဆုငွေတရားကိုဓမ္မယုံသိန်တော်ကြီးအားသရာရှင်လန်း လိဒံပါကုန်၏ဥစံလှဒေါ်စိုးမြင့်ဒေါ်အုံးမေဒေါ်ခင်တုတုဒေါ်ကျင်ဤတို့ကချမ်းမြေရိတ်တာအတွင်း၌ရှင်တော်မြတ်ဖရာဤအဆုံးအမသာသနာတော်ကြီးစီပင်ပြန်ပွားထွန်းကား၍တတ္တဝါအများ ချမ်းသာကြစေရန်ရည်တန်လျက်စနစ်တကျဖွဲ့စည်းရထားသောချမ်းမြေရိပ်သာဝေယဝစ္စအဖွဲ့၌ရာသက်ပံအလှူတော်ငွေတရားကြစီကိုထိဝင်လှူဒါန်းခြင်းဖြင့်ရာသက်ပံအဖွဲ့ဝင်ဖြစ်ကိုခံယူလျက် သာသနာပြုကုသိုလ်စုစုကိုပြုစုကြပါကုန်၏တောင်ငူမြို့ဒေါ်သိန်းတင်ဒေါ်ခင်ကြည်တို့ကလည်းချမ်းမြေ့ရိပ်သာဓမ္မယုံသိန်းတော်ကြီးအားတရားစီသောကြံ့ွေတို့ကိုတရာရှင်လန်းလူတန်းညပါကုန်၏ ရွှေဘုံမြို့ဥချစ်မောင်ဥပုဥတင်အောင်တို့ကလည်းတရားရှင်လန်းလူတန်းညပါကုန်၏အခုနဒကမကြီးတွေတော့ဘုန်းကြီးနာမည်မေ့သွားဘသူလဲအဲဒေါ်အေးလားဒေါ်ရေးအမလေးဒီနာမည်မြဘုန်းကြီးမေ့မှာမေ့ပလေယောဂီဒေါ်ရေးအစရှိသော ယောဂီ၃ယောက်တို့ကလည်းဓမ္မယုံသိဏ္ဍောကြီးအားသရာရှင်လန်းလူရညပါကုန်၏ရှစ်ပါးသီလကိုလည်းခံယူဆောက်တည်ကြပါကုန်၏အနုမောဒနာတရားကိုလည်းနာကြားကြပါကုန်၏ဝိပဿနာတရားကိုလည်းနာကြားပွားများအားထုတ်ကြပါကုန်၏ ဝေယဝိစ္စကိုလည်းဆောင်ရွက်ကြပါကုန်၏ဤသို့ယနေ့ယခုတပည့်တော်တို့ညီညာပေါင်းစုပြုစုရသောဤကုသိုလ်အစုစုကြောင့်တပည့်တော်တို့သည်ပညာရှိတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည်းပေါင်းတင်ဆက်ဆံရ၍ ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကြင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်တို့ကိုကြင့်ကြံကြိုးစားပွားများအားထုတ်နိုင်ကြ၍ ဆင်းရဲခတ်သိမ်းကင်းခြင်းရာနိဗ္ဗာန်ကိုနိမြန်စွာမျက်မှောက်ပြုအပ်ပါလိုကုန်၏အရှင်ဘုရားဤကောင်းမှုအစွစုဤအဖို့ပါကကိုမိဘဘိုးဘွားဆရာသမားမှစ၍အလုံးစုံသောတတ္တဝါတို့အားအမျှပေးဝေပါကုန်၏ အလုံးစုံသောသတ္တဝါတို့သည်ဤကောင်းမှုအစုစုဤအဖို့ပါကကိုတတိတော်တို့နှင့်ထတ်တူညီမျှရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေကုန်သတည်း